1994ခုကျင်းပလာဆောင်လေးရက်ခုလေးလေးလခရီးနဲ့2013ဒီလိုဝင်နေဒီဟောင်းလည်းဘုရားရှင်ကြီးကူးကြောင်းတဲ့အခါဒီကဒီစိတ်အကျိုးလို့သတ်မှတ်ကြပါလား ကုသိုလ်ကောင်းမှုဆိုတာလည်းရှိပါတယ်။ကုသိုလ်ကောင်းမှုတွေကလည်းပဲရိုးရိုးမပြောကလို့တဲ့ကုသိုလ်ရဲ့အကျိုးဆိုတာလည်းရှိတာပါ။အပြောင်းနဲ့ကျိုးဆိုတာလည်းရှိပါတယ်။အပြောင်းနဲ့ကျိုးဆိုတာကတော့ပြောတော့ပြောတယ်ကောင်းတော့ကောင်းတယ် ဒီဝေဒီတော့သူသိကောင်းတယ်တော်ဘူးဒုတိယကောင်းတယ်သီလကောင်းတယ်အဲဒီကောင်းလို့တော့နားလည်တဲ့အတိအကျရှိတဲ့ပုဂ္ဂိုလ်တွေကတော့အတတ်နိုင်ဆုံးဆောင်ရတာပဲအကျိုးကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုတော့နားလည်တဲ့ပုဂ္ဂိုလ်တွေက သိကြတယ်ပဲကုသိုလ်နဲ့တန်ခါကုသိုလ်နဲ့သိကြတဲ့ကုသိုလ်မျိုးကိုလေရလို့တဲ့ပုဂ္ဂိုလ်တွေကတော့ဒီလိုစေတော်ကြီးအရှိရှိပြီးတော့အနိစ္စကုသိုလ်နဲ့အလတ်စကုသိုလ်နဲ့အနိစ္စကုသိုလ်ဆိုတာပါလေအနိစ္စကုသိုလ်နဲ့အလတ်ကုသိုလ်လောက်နဲ့ဘယ်လိုလောက်တာလဲခေါ်လို့ အနည်းဆုံးကိုယ်ကိုယ်နဲ့ကျေကျေကြရတယ်သူဘုရားကိုရုပ်ရှင်နဲ့ဖြည့်ကပ်ပြီးတော့သာနာကုသိုလ်တော်ကိုခံရဆူပါကုသိုလ်တော်ကိုပြည့်စုံပြီးတော့စိတ်တည်းဖြည့်ဖို့ကုသိုလ်တွေတို့အောင်သင်္ဆန်တရားတွေကိုရှင်းသုံးကြတဲ့ရှင်းသုံးတော့ စတောင်းကကုသိုလ်နဲ့ပြုလုပ်ကြတာဒီမှာကောင်းတဲ့လောက်ပါပဲဒါလိုဆိုရမှာအချင်းကိုယ်ရည်မဖြစ်ရအတွက်ကိုယ်ကရဲ့အလိုရသင်္ကန်းနဲ့တရားအထုတ်တဲ့ဉာဏ်ကြီးကိုတော့ဒါကလိုပါပဲ ခုကလာကြီးကလည်းပဲဒီလိုနဲ့ဒီလိုကြောင်းရလာတော့ဒီလိုဒီလိုတလားနဲ့တလားကြောင်းရလာတော့ဒီလိုစုပ်ရှိထားရလည်းပဲအကြည့်ကြမရှိကြဘူးအခုတည်းအခုတည်းဆိုတာဖြစ်တာပဲဆရာကြီးလည်းအမှန်များတယ်ဆရာကြီးများတော့နောက်လက်ကြီးလည်းပဲ များလို့များပါတယ်ဗုဒ္ဓအလိုကျဒီနိုင်ငံသားလည်းပြီးတော့ကိုယ်ကိုယ်နဲ့ဝဲယူပေါ်မှာကြည့်ကြည့်ပါလို့လာပြီးတော့ဆောရစီခြင်းနဲ့မေတ္တာဆရာတရားနဲ့ကရုဏာရှင်ပါလေဆရာရေးဆိုတော့လည်းလိုပါတယ် ဆရာကားလို့ရှိရင်လည်းတစ်တလုံးဟုတ်သွားဆိုတာကိုလည်းဖြစ်ရအောင်ဘုရားတရားတရားတရားတွေဟာဒီခါလေးကိုတရားတွေကတော်တော်လေးလောက်ပေါ်ပြီးပါဆက်ပိုင်းနဲ့အောက်ပိုင်းကိုလည်းအတန်ကြီးဆက်ဆက်တော့ဖြစ်နေရတယ်ဘုရားလက်ဆက်တော်ကလည်းလည်းအဲဒီလိုရှိရပါတယ်ဘုရားကပြောတယ် ဒီဘက်ကတက္ကအစရှိတဲ့ဆရာကြီး6ယောက်ပဲဆရာမပုဂ္ဂိုလ်ကသူကတော့တရားလုပ်နေကြတော့ပါဘူးဆရာအရင်ချင်းတော့တကယ်မှမရှိပါဘူးဒါပေမဲ့သူတို့ဆရာလုပ်နေကြတော့သူကသူလည်းပဲတကယ်ကိုရှိကြပါလေကိုယ်တော်ရောက်ပြန်လာတဲ့ခါကျတော့သူတို့ဟာကိုယ်တော်ရဲ့အဆုံးအမခံကြတဲ့ပုဂ္ဂိုလ်တွေဟာ ကျေးကျေးကြီးကြီးရှိကြတာတကယ်အစ်စ်သာကသူတို့မှလည်းပဲတကယ်သူတို့မှအထုတ်ကြည့်တော့လည်းတကယ်တရားအစ်စ်သာကဒီရရှိသွားတဲ့ခါကျတော့အကုလောက်တဲ့အမှုထားရောက်သွားလို့ရှိတယ်။ကိုယ်ဆောင်ရစုအောင်ရောသူတို့ကြတာပဲ။ဒါပေမဲ့လို့ရှိရအဆောင်ရတော့ရှိပဲရှိနေသေးတာပဲ။ တော့ဒီဥပ္ပါဆံသွားလို့ရှိရင်တော့အဟောင်းကိုပြန်ထလာရင်ဒီလိုဝင်နေတဲ့ပုံစံလိုပဲကိုယ်ဆရာကောင်းလို့ဒီဆရာကောင်းလို့ဆိုတာပေါ့လေဒီလိုဆုံးရနိုင်တယ်ဆိုပြီးတော့အကျော်ကောင်းအဟောင်းကောင်းတဲ့ပုံစံကိုပါသွားလို့ရှိရင်ဆရာကောင်းတော့တစ်ချက်လုံးဟောရအောင်ဆိုပြီးတော့ ဒါလည်းပါဆံရမှုဆဲတဲ့နိုင်ကောင်းနဲ့အလိုပါပေါ့လေ။နောက်ဆုံးသွားထောင်ရောက်ပြီးတော့ဖရာဆုံးသွားတဲ့ရဟန်းဖြစ်သွားတဲ့သုဘတပရပိုက်ပေါ့လေ။ဒီဥပ္ပဒေအစာလေးတော့နောက်မှပြောရမယ်။အဲသုဘတပရပိုက်ကိုပထမဆုံးဝေချပြတာလေး။ နောက်မူချပြပြီးတော့ကိုယ်ကိုသတ်မှတ်ချက်သတ်မှတ်ကြတာလေးကအခုကကဆရာသမားတွေသိပြီးတော့မှတ်သားစီရကောင်းတယ်အဲဒီမူအတိုင်းဆရာဖုန်းဖုန်းကိုလည်းပဲရုပ်ရှင်သတ်ဖို့အရေးကြီးပါတယ်ဖုန်းကဆရာကြီးကဆောက်လုံးဆက်ဆက်ရောက်ပြီးတော့ ပြောပါတယ်သူတို့ကသူတို့သူတို့ကသူသိတယ်ဆိုပြီးတော့ပြင်လာပြီးတော့ပြောကြတာပဲသူကတော့ပြဘက်ကလည်းပဲဆရာကြီးသူရဲ့တပည့်ခံထားတာကိုဒီလိုကမသိတာဖြစ်နေတော့ဆင်းရဲမှာဆန္ဒကြီးဆဲဆဲလေးဘုရားထံကိုရောက်သွားတယ်ဆရာဟာအခုသူ့ကိုအမှန်တရားကြီး ဟောလို့ပါတယ်ဆိုတာပေါ့လေဆရာကပြန်ပြီးတော့ဘယ်ယူဝါဒကပြန်ပါတယ်ဆိုတာပေါ့လေအဲဒီ၆၆ခုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဆရာကပြန်နေဘယ်ယူဝါဒကပြန်နေဆိုတာသုံးချက်ကိုပြအောင်လူကြီးချက်ကြတယ်အခုကလည်းဒီတိုင်းပဲအခုကဆရာကြီးကဆရာဆိုတာ ရှာပြီးပေါ်တော့လုံးဝတပည့်တွေကလည်းပေါ်လာတယ်။ဒေဆရာကမှန်တယ်ဒေဆရာအရင်စားကမှန်တယ်ဆိုတော့ဟောဒီဆိုလိုဒီလိုရှိနေလည်းရှိရမှာပါပဲ။အဲလိုရှိရတဲ့အခါမှာပုဂ္ဂလဒိဋ္ဌာအနေနဲ့ဘယ်ကမှဘယ်ကမှားပါလဲဆိုတော့ဟောဒီဆုံးဖြတ်ပြဖို့လည်းကတော့မလွယ်တဲ့ကိစ္စပါပဲ။ ဒီတော့ရက်တော်ကြီးကမူချပြတယ်လို့အဲ့ဒီမူလေးနဲ့ကျိုးချတာပြီးတော့ကိုယ်ကကိုယ်ကလေဒီရှိရကိုသာသနာတော်ကြီးကိုကြွကြော်ကြအောင်အချိန်ကြီးလေးမူဟောင်းကိုသိရတယ်ပြီးတော့အချိန်ကြီးလေးကိုလေတော့ကရက်တော်ကြီးအဆုံးမဉာဏ်ဉာဏ်လေးပြည့်စုံထားဖို့ရအရေးကြီးပါတယ် စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေစဉ်းစားဖို့သိရေးရှိပါလားမြတ်စွာဘုရားတုဂတပရဝေကိုမရှိတာသေသမုသောတုဂတဓမ္မဝိနည်းစရိယောအထုဇီဝမေကောနာဥပလပတိနာတထသမနောနာတထဒုတိယော နတ္တတတတိယနတ္တတစုတ်ထောဆိုတာပမာလောကတော့ဖုခုကတုံးတဲ့အတုံးကိုရှိပါတယ်ဓမ္မဘုရားဓမ္မဘုရားဆိုတာကဓမ္မကြွလို့ရှိရင်အခြားခြားယူဝါဒတွေမှာဘုရားပါပြီလို့ဒီလိုဖြေမှတ်တဲ့တရားတွေပေါ့လေ ရှင်းတော့လို့ရှိရင်ရှင်းတော့ဘူးကအကျိုးကျေးဇူးရှိတယ်ဆိုတာပါလေ။ဒီလိုမျိုးသူတို့ကလည်းဉာဏ်နဲ့ပြေးကြပါလေ။ဒီလိုရှင်းတော့တဲ့ခါမျိုးဟာလည်းပဲသူတို့လေးကအလိုက်ရှိကမ်းတဲ့သတ်မှတ်ချက်ရှိပါရဲ့။ခုတည်းကဝင်လာလို့ရှိရင်ဘယ်လိုတရားတွေလိုက်လာရမလဲ။ စီကံနဲ့ကြီးဘယ်လိုလုပ်ရမလဲဆိုတာပေါ့လေအမြတ်ဆုံးကသုံးတဲ့အဆုံးဆုံးတွေပါဓမ္မဝိနည်းကတော့သုံးတာပါလားသူဖြစ်စကားနဲ့ပြောမယ်ဆိုလို့ရှိရင်တော့ဘာသာရေးဝါဒရေးသုံးဘာသာရေးသာသနာရေးလို့ဒီလိုပဲသတ်မှတ်ရမှာပါပဲအဲဒီကြံနဲ့သတ်မှတ်ကြပါစို့ ခေါ်တဲ့ဘာသာရေးသာသနာရေးရှိရဲ့အဲဒီဘာသာရေးသာသနာရေးမှာသိဉာဏ်ရာနိဗ္ဗာန်ကိုသွားရလမ်းကြောင်းအကျင့်ကြောင်းအကျင့်ကြောင်းမရရှိဘူးလေပါဠိလိုတော့မေတ္တာဆိုတာပေါ့လေခမာလိုတော့လမ်းကြောင်းရှင်းလမ်းကြောင်း ဒီလိုဝင်တဲ့အတိတ်တွေကတော့ရှိရခြင်းအကြောင်းဖြစ်တဲ့လောဘဒေါသမောဟရှိပုံဆောင်ရတဲ့လောဘဒေါသမောဟစိတ်ထဲမှာဖြစ်နေတဲ့လောဘဒေါသမောဟစိတ်ထဲမှာဖြစ်သေးတယ်ဘာလို့အကြောင်းဝင်ဖြစ်ဖြစ်ရာအတွက်ဝိမပြတ်ဆိုင်တဲ့လောဘဒေါသမောဟ သင်္ချာကြတာဖြစ်သေးဘူးဒါနဲ့အကြောင်းကိုဖြစ်ဖို့ရအတွက်ဘုရားပြနိုင်တဲ့လောဘဒေါသပေါ့စိတ်ထားရောပါတဲ့တုံ့ဟုတ်ပြီးတော့ဖြားလို့ဒီလိုတည်းကုရတယ်စိတ်ထုတ်ဆက်တော့ပြီးတော့ကုလို့ကြားလို့ကြားသွားလို့ဆိုလို့ရှိရင်တရားကြကြဖြစ်နေလို့ပေါ့လေကြားဖို့ကတော့ရှိနေတယ်တော့ကြားတော့ရှိနေတယ်တော့ ဆရာမတက်တဲ့ခါတော့လူကောင်းကိုအပြတ်တက်တဲ့ခါကျတော့တကယ်ဆရာလူနာတွေကြီးတွေပါပဲမတက်တဲ့ခါသွားပြီးတော့မရလို့ရှိရင်ဖြတ်ဖြတ်လာဆိုဖြတ်ဖြတ်ပါပြီးတော့ပြောလို့မရဘူးတက်တဲ့ချိန်တောင်းပါပဲသူဖြတ်ကြပြောလို့ရှိနေသေးတယ်တကြီးအဖျားမျိုးပြတ်သွားမှကျက်ကျက်ကြီးစားလို့အဖျားမျိုးပြတ်သွားမှ စိတ်မဲ့ရရောက်တဲ့အခါမှာမတက်တော့ဘူးဆိုလို့ရှိရင်တော့အဆင်ပြပြီ။ဒါလိုပါလေသိက္ခာရုပ်ပြတ်တဲ့ဆိုတာဒီလိုတိခါဘာဝနာတရားတွေအထုတ်လို့အခိုက်အတန့်အခိုက်အတန့်လေးသိက္ခာရုပ်ပြတ်ပြတ်တော့တာ။အဲစပါးဒီလာနဲ့နေကြတယ်။ရှင်ဟန်နဲ့ရှင်ဟန်ဒီလာတွေပေါ့။ကိုယ်နဲ့ဆက်ရအဆုံးဆောင်ရတဲ့ လောဘအကျဉ်းစားဒေါသအကျဉ်းစားမောဟအကျဉ်းစားတွေအဲ့ဒါတွေပါဝင်တဲ့အကုသိုလ်စိတ်တွေပေါ့ဒါတွေဒါတွေမလုပ်ပါဘူးဆိုပြီးတော့ဝန်ခံထားတဲ့အတိုင်းအဲ့ဒါတွေကရှောင်ကျဉ်နေလို့ရှိရင်ရှောင်ကျဉ်ခြင်းလို့ပြုလို့ဆိုတဲ့ကိလေသာတွေဆောင်းစိုးမှုပဲမလို့ထိုင်ကြတယ် ဒီကားတွေကြက်သမ ्या ရှိလို့ဆောင်ရတဲ့ကြည့်ရတာတွေဆိုပြီးဒီရောတွေလည်းဒီတိုင်းပါပဲစိတ္တကံကရဟန်းတော်တွေဒီရဟန်းတော်တွေကလည်းသူတို့သူတို့ဆောင်ရမယ်ဆောင်ရမယ်ဒီကားတွေပြည့်စုံနေတာရှိလို့ဆောင်ရတဲ့ကြည့်ရတာတွေတော့မရှိဘူးလေဒီကိစ္စကိုယ်ရဲ့ကိုယ်ကိုယ်ကတော့တန်ရှင်းနေတာပါ ဆက်ရှိနေတယ်ရင်ကျေးတယ်ပေါ့ဘုရားလုံးကအေးချမ်းတယ်ပေါ့ပြည့်တတ်ဆရာဖြစ်တယ်ပေါ့ဆိုဒီလားကတော့ဒီအဆင့်လောက်ပဲရှိတာလားဒီတော့ပြည့်စုံတယ်ဒါပေမဲ့လို့စိတ်ကိုပြည့်စုံတဲ့နည်းနဲ့မထင်ဘူးဆိုလို့ရှိရင်တော့စိတ်ကတောင်းရောက်ရောက်ရောက်တာပဲတော်တော်လေးရှောက်ကြည့်ရတာပဲ မျက်စိကလောဘကြီးဆရာကြီးတွေးလို့မင်းဘူးလောဘတွေဖြစ်တယ်လို့မျက်စိကမင်းဆရာကြီးလျှောက်တယ်လို့ရှိရင်မင်းဘူးမင်းစိတ်ကူးတွေလည်းဖြစ်တာပဲလည်းကားကအတိတ်ကရှိပဲနဲ့တူဝင်နေတဲ့မောဟကြီးကတော့အများကြီးပါလို့ဒါအခုလိုစိတ်ကိုထိထုတ်တဲ့လူဖြစ်တဲ့ရရှိပြီးပြီးသုံးဆန္ဒဆိုတာပေါ့လေ။ ကိုယ်လည်းဆက်ပြီးတော့ဘာမှမကူပါစဒီဆက်ပေါ်သမ ्या ရှုပ်ွက်အာရုံကြီးဒီဆက်ပေါ်လိုက်ပေါ်လိုက်ပေါ်လိအဲ့ဒီဒီရောက်တော့အခုဒီနေ့အားဆက်ရတာအားဆက်တယ်ဆိုတဲ့ကောကအားဆက်မှုရောက်ပြီးတော့တိုးကျော်ဆွဲတာပေါ်လေအပြင်းအပြင်းကိုအသာစီယူလိုက်တော့အဲ့ဒီအပြင်းကသိဆိုတယ် အတုကလောကပုဂ္ဂိုလ်တွေကအဲ့ဒီအတွင်းဟာအတွင်းကြကြအနုကဆုံးဖြစ်ဖြစ်ဒီဆုံးလဲအဲ့ဒါနိုင်ရအောင်ဆိုပြီးတော့ဘုရားအားဆက်ရတယ်အစ်စစ်စစ်လုံးလုံးမရဘူးဘုရားမျိုးမျိုးကြကြကြည့်ရဘူးရှိရမယ်တက်တက်ကြကြရှိရမယ်ဒါပဲဘုရားကလည်းအစ်စစ်စစ် ရော့ရဲရဲဒီလိုရှိရမယ်အပူလူငုံချတက်ကြပြီးတော့ဆက်ဆက်လက်လက်အများရှိနေတယ်ကစိတ်ကလည်းရှိရမယ်လားဒါသိရင်ကြီးအဲ့ဒါအဲ့ဒါရှိနေလို့ရှိရင်ခုနကျိုးကျော်ဆိုတဲ့ဆက်ဆုပ်ဆရာကောင်းတဲ့အကျိုးကိုအဲ့ဒီအကျိုးကိုအသာကြီးယူလိုက်တာပဲနားလိုက်တာပဲတစ်ဖက်ကလည်းအဝိမတ်တွေတဲအောင်ရုပ်ဘူးဆိုတာရှိရတယ် ဒုံရဖြစ်တဲ့အခါကျတော့ခံတော့ဒီရောက်အောင်လို့အားဆက်ရတယ်လို့ပြောတယ်တက်အောင်လို့ချိန်ပြီးရတယ်အားသာဆက်ပြီးတော့မချိန်လို့ရှိရင်လွယ်ချောသွားနိုင်တယ်ချိန်တော့ချိန်ထားတယ်ဒါပေမဲ့လို့အားဆက်ဘူးဆိုလို့ရှိရင်လည်းမရောက်ဘူးသိအားဆက်ဖို့နဲ့စဉ်းစားကြဖို့အများကြီးရှိရတယ်သိရကြည့်ရတယ်အတုတယောဂီ အပူပြင်းအားဆက်မှုကခုနရောရဲတဲ့အပြင်းကိုအတာကြီးယူလိုက်တာပဲအနိုင်ယူလိုက်တာလည်းဒီကတော့ရေဆိုးတယ်ဆိုတဲ့သဘောကတော့စိတ်ကလေးကျင့်ရကကလှုပ်လှုပ်ရှားရှားပြီးဖြစ်အောင်လုပ်ပြတယ်သူကဒီနေ့သောသောမြေအောင်ကြီးကြီးထွက်လာပြီဆိုလို့ရှိရင်ကောင်းကောင်းလေးရောကာကဖြုတ်ပြတယ်ပေါ့လေလမ်းလမ်းဆောင်ဆောင်ပြလာတယ်လို့ပေါ့လေစိတ်ကလေး သူ့ကားလှုပ်ရှားပြီးတော့လမ်းလမ်းဆန်းဆန်းရှိအောင်သူကလုပ်ပြရဒါလည်းကြည့်ကြည့်တယ်အဲဒါဆံသဘောပေါ်တယ်ဒီအားဆိုင်ခြေကားကြိုက်လို့ဒီရှိရမယ်ဘုရားအားဆိုင်တဲ့ခြေကားလိုက်ပြလိုက်တဲ့အခါမှာထက်ခဲကိုဖြစ်တော့တာပုတ်တက်ပြီးတော့အားရတော့တယ်ဖြစ်တဲ့ပုံပေါ် ပုတ္တစီနဲ့ဖြစ်တတ်တာပါဠိလိုဝိသရာခေါ်တာပေါ့အဲဒါကပုတ္တကြီးခေါ်တာပုတ္တကြီးခေါ်လို့ဆိုလို့ဖြစ်တာညီရာခေါ်ပြီပေါ့ကိုတိုးပြတဲ့နေရာကညီရာခေါ်ဖြစ်တာပေါ့မသိဘူးဆောက်ဘူးညီရာခေါ်ပြီအဲ့လိုညီရာဖြစ်အောင်လို့မှတ်ရပါမှတ်ရပါတယ်အားဆိုင်ပြီးတော့ချိန်ပြီးတော့မှတ်လိုက်လို့ပုတ္တတကယ်လည်းဖြစ်သွားပြီဆိုရင် သံသဘောလေးကိုပါတော့တယ်အဲဒီပုံမှာလည်းပတိလေးခတ်သွားတယ်ပတိလေးခတ်တိုင်းခတ်တိုင်းတော့လေစိတ်ရှင်ငြိမ်းငြိမ်းရအောင်သူကပါဝယ်ဆောက်ဆောက်ထားတာပဲသိဆုံးထားတာပဲမလို့တဲ့အရာတွေမရအောင်တကားဖိတ်ထားတယ်ပေါ့လေဟင်းအဲဒီတတိယသိဆုံးထားလိုက်တာပဲ ပိတ်ထုတ်ထားတဲ့လို့ရှိရင်မလို့တာကြီးကျွန်တော်လုံးဝရှုကုန်ကြည့်လာတယ်အဲဒီဆိုင်တတိရှိတဲ့ပြည်လေးလည်းပေါ်လာတယ်အဲ့ဒါကြီးတော့ချိန်ပြီးတော့မှတ်လို့အဲ့ဒီမှာတတိလေးပတ်သွားပြီဆိုလို့ရှိရင်ဒီစိတ်ကဘယ်မှမပြောတော့ဘူးစုစုစီစီဖြစ်သွားတယ် ဘာလို့ဒီမှာအတိုင်းလက်ကတော်လို့ရှိရင်ဘာလို့ဒီမှာသူတွေရှိနေဖြစ်ဖြစ်ပါပုံရလို့အတိုင်းလက်သင်္ကားကဆိုလို့ရှိရင်ဒီပုံကသူတွေကရှိနေဖြစ်ဖြစ်ပါတယ်ခြားခြားထင်ရှားပေါ်ရအောင်မှာအားဆိုင်ပြီးတော့သင်္ကားကနှလုံးလို့ရှိရင်ဖြည်းဖြည်းနဲ့အဆုံးဖြည်းဖြည်းလေးဖြစ်သွားတာပဲအဲဒီလိုအားဆိုင်ပြီးတော့သင်္ကားကမှတ်ရအောင်မှာသူကလေးတတိလေးတက်ပြီးတော့ဆုံးဖြည်းဖြည်းဖြစ်သွားတာ ပါဠိလိုသမာဓိခေါ်တယ်။သမာလို့တော့စိတ်စိတ်ရှိမှုလို့စိတ်ရှိတော့စိတ်ကပြန်ကျန်သွားဘူး။ကာမဂုဏ်အယုန်ကြီးကရောက်သွားဘူး။ကောင်းတာတွေငြိမ်းလာကြားကြတာနာကြတာစားကြတာဖြစ်လာ။ဒါလည်းမရှိတော့ဘူး။ဒီကုန်းလေးကိုစမ်းလို့ပြက်လို့ရှိရင်အားတိုက်မှုကအပြင်းကိုနိုင်တဲ့ အတိအစိတ်ကိုဝေဝန်းဝင်ရအောင်ဆောင်ရွက်တယ်ပြည့်စုံတယ်လုံခြုံတယ်တမာတိကအဲဒီအာဇာယုတော့မှတ်တဲ့အာယုံမှာတတိပတ်တော်တဲ့အာယုံမှာစိတ်ဗယံဗဒံထူအောင်ရှိရှိတယ်နောက်ဒီလိုဒီလိုနောက်ဒီလိုဒီလိုပေါ့လေတမန်တော်မှာဆိုစက်ကပေါင်း60ဆိုတော့တစ်ဆက်ကမှဒီကတွေ့ရင် သင်္ကန်း60ပေါ့ဒီဝိရတတိကမာတိပါတဲ့ပုရိယအာဆိုင်ကိုကျောင်းရတာရှိတဲ့တတိနဲ့စိတ်ဆူဆူကမာတိဒီကုန်းကိုပါသွားတယ်နောက်တစ်ဆက်လည်းဒီလိုနောက်ဆက်လည်းပါသွားတယ်ဆိုတော့အဲဒီဆိုရင်လည်းသူဖြစ်တဲ့အဲဒီသုံးလုံးနဲ့ဖြစ်တဲ့စိတ်ကလေးကိုစဉ်းစားကြည့်ပေါ့။ဆန်ရှင်းတဲ့စိတ်ကမလားမဆန်ရှင်းတဲ့စိတ်ကမလား။ တန်ရှင်းတဲ့စိတ်ပေါ်ပါပဲအဲဒီကိစ္စကတန်ရှင်းတဲ့စိတ်လေးတွေပဲဒီလိုမှာစက္ကမောဆောက်တဲ့တစ်ဆုပ်ကတစ်ချိန်ကနဲ့တူအစီအစဉ်ဆောက်တဲ့ဒီလိုကတစ်ချိန်ကတွေ့အောင်တော့ဒီလိုမှာဆိုလို့ရှိရင်မနက်ပေါင်း60ဆိုတော့နှစ်ဆက်ကမှတစ်ချိန်ကနဲ့ဆက်လို့ရှိရင်တန်ရှင်းတဲ့စိတ်ရှင်လေးကြီးအချိန်လုံးဆုံးတယ်ရပါတယ် တစ်ချက်ကတစ်ချိန်ရတော့လို့ရှိရင်ငါးလို့ဆိုရင်ဘယ်လိုရှိမလဲငါးလို့ဆိုရင်300တနိုင်ဆိုရင်3600ဆိုတော့ပေါ့အဲ့ဒါဘာဝနာခေါ်ရပါဠိလိုဘာဝနာဆိုတာတိုးတက်တဲ့ဖြူရိုးတဲ့စိတ်တန်းနဲ့စိတ်ကြီးဒါကိုပြောတာတိုးတက်စိတ်တန်းနဲ့စိတ်ကြီးတိုးတော့ပြုလုပ်ဖို့လည်းခေါ်တယ် လမ်းထိုင်နေတော့ပုံစံအာရုံနဲ့အဲဒီလိုစိတ်ကြီးပုံပုံတိုးတက်နေတယ်ရတော့ဆောင်လည်းစိတ်ကြီးမှန်တယ်ကြီးတိုးတက်နေတယ်ဆင်းရောက်တဲ့ကံလည်းတိုးတက်နေတယ်ဘယ်လိုအနေဆားနဲ့နေနေပေါ့လေအဲဒီဆားနဲ့နေရဆားမျိုးမှာလူပေါ်နေတဲ့အာရုံကြီးတပည့်ကလေးကတော့ဆောက်အောင်အားဆိုင်ဘုရားအားဆိုင် တတိသောသာတတိကဟုဒီမှာဆက်ကြမှုဆိုတာဟုတ်ဒီရဲ့တတိသမာဓိပါလေသမာဓိအုပ်စုတရားတွေရှိဒီခါမှာစိတ်ဆက်ဖြစ်နေတဲ့ဉာဏ်ကိုပါရှိဒီကသိနေလို့ဘုရားကိုဆင်ကြပြီးတော့ကိုယ်ကိုဟုတ်ဟုတ်ဉာဏ်ပြီးတော့ ရစ်သက်ဆရာလေးဖြစ်တယ်လို့အေးချမ်းကိုရပြီးတော့ရစ်သက်ဆရာလေးဖြစ်တယ်လို့ဒီစိတ်ကလေးကိုဆုကဆုကဆင်းနေတော့စိတ်ပါတော့မှပြောကြပြဆရာဖြစ်ဖြစ်ကိုတော့တန်ရှင်းနေပြီဆိုလို့ရှိရင်ဒီစိတ်ဟာဆန္ဒရည်ကြီးတဲ့စိတ်ပဲတန်ရှင်းတဲ့စိတ်ပဲသင်္ဆန်းတဲ့စိတ်ပဲအဲ့ဒါရှိရမှာ ပါဠိအခေါ်ဆိုလို့ရှိရင်သမာဓိတရားသမာဓိခန္ဓာတရားသမာဓိဥပ္ပတရားလို့ခေါ်တယ်။ခုနဒီလကတော့ဒီလဥပ္ပတရားလို့ခေါ်တယ်။ဒီလိုလည်းပဲချိန်ချိန်ဥပ္ပမှတ်နေတော့ချိန်သားတိုင်းစိတ်အားဆိုင်ဥပ္ပမှတ်နေရဆိုတော့သမာဓိလည်းကောင်းဆိုင်ဆိုင်ဆိုင်ဆိုင်အကြများလို့တည့်နေပြီဆိုလို့ရှိရင်ဒီမှာကဘာလဲဆိုတော့သိလာတာပဲ။ ရှုကြတဲ့ခုရှုတာတခုကွဲလာတာပဲကျောင်းရဲ့အကျိုးကိုကွဲကြည့်လာတာပဲဒီလိုအာရုံနဲ့ရှုနေရှုတာကံကိုတဲ့သွားတာကသူကအစိတ်ပိုင်းတစ်ခုသာပြောလို့ရှိရင်သမတိဘက်ကမဲကြီးဆိုတော့ဒါနဲ့မှဆုံးရမယ်အမှန်တိုင်းပြုလုပ်သွားတာကပညာမဲ့ကြီးခေါ်ပါတယ်သမာဓိဘုရားဆိုလို့ခေါ်ပါတယ်အဲ့ဒါပညာအုပ်စုပဲ သီလအုပ်စုပြည့်စုံသွားတော့ကိုယ်ကလည်းဟုတ်ကျိုးကိုကောင်းမှုရှင်ကိုယ်ဆရာရောလေအဲဒါကြီးကိုယ်ကဆန့်ရှင်းဖို့ဆရာဆိုတယ်လို့မတ်တူကောင်းလာပြီဆိုလို့ရှိရင်စိတ်ရည်စိတ်ထားတွေအတူတူကရှိပြီးတော့စိတ်ရည်စိတ်ကိုစိတ်ဆုတ်ဆရာတွေဒီလိုစိတ်ထားတတ်တယ်လို့လေနောက်ဒီလိုဖြစ်လာလို့ဆိုလို့ရှိရင်ဒီကမောဘတစ်ခါလေးချက်သွားတယ် ပါချန်လို့တော့ဒုက္ခပုဒ်တဲ့ကိလေသာတွေပါချန်လို့တော့ရှိတော့ဒီလိုဒီလိုမျိုးတွေကသုံးပါသမာဓိမဲ့ကသုံးပါဒီလိုမျိုးတွေကနှစ်ပါအားလုံးရှိပါဒါကလည်းဒီချိုးကြဖြစ်နေလို့ရှိရင်ဒါကလည်းဒီဖြစ်တဲ့အတွက်ဒီဘဝမှာရှင်ဘုံဆောင်ရတဲ့ကိလေသာတွေအကောင်းထောင်ထားနေတာ စိတ်ထဲမှာဖြစ်တဲ့ကိလေသာတွေကလည်းပဲမနာတိုင်းရှိနေတာရိုးရိုးပြတ်တဲ့ကိလေသာတော့အထူးကြောက်ကြရှိဒီတော့ဘုရားလိုဘာဝနာရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီအချိန်ကြီးစိတ်ပေါ်နေတဲ့ခိုက်တံလေးလောက်ပဲအဝိဇ္ဇကိုကျိုးလို့ရှိနေတာဈာစုတွေရှိနေတာပါရိုးလာတဲ့အချိန်ကစပြီးတော့အပြည့်အဝိဇ္ဇကြီးများပါတယ် တောင်းကိုသိစိတ်သမားတွေများတာအခုတော့ပုံများတာပဲ။ဟောအမှကလေးနဲ့ရောင်းရည်နေရဲ့ရောင်းလို့နေတဲ့ခါကျတော့အရင်အကျမ်းအလတ်နဲ့ပြိတ္တာတွေလက်တွေ့ကျင့်သုံးမှုနဲ့အခိုက်အတန့်အခိုက်အတန့်အသေးစားတွေလားအင်းဖြစ်ဖို့ဖြစ်ဖို့မတွေ့တာစာရတော့တတ်တယ်လို့ဆိုပါတယ်ဟွန်း အဲဒါကြောင့်ကျင်းတဲ့နေရာပေါ်ပြီးအေးတဲ့နေရာအခိုက်အတန့်ရောက်နေတာခိုက်တန့်ရနေတာဒုက္ခပူရတဲ့အကျမ်းလာကိုကြည့်လိုက်တာရေအကျိုးဆုံးရတဲ့ပေါ်လေးပြုစုပုံကိုကြည့်လို့ရှိရင်အတိတ်ကူတော့အကျမ်းလာကိုကြည့်လိုက်တာကြီးကျင်းတဲ့ဉာဏ်စားနဲ့နေနေရောက်နေတာတဲ့အဲဒါမေတ္တာဆိုတဲ့အဓိပ္ပာယ်ပဲ ဆက်ဆံပြီးစကားသုံးတာဘယ်လိုကောင်းလဲဆိုတာရှိပါလား။ဒါလေးနဲ့လည်းတော်တော်ကျဉ်းဆဲကောင်းဘူး။ဆင်းရဲခြင်းအကြောင်းလူတွေအောက်တောင်ကကြာခြင်းအကြောင်းသူ့လူတော်ကလည်းကိလေသာစိတ်ထဲမှာဖြစ်တဲ့ကိလေသာနဲ့ရိုးကိလေသာတွေကိုအချို့ကပြည့်ရင်လို့ဒီလိုကောင်ကြီးပြင်တဲ့အရှင်တရားတွေပြည့်စုံလို့ရှိရင်အဲဒီကိလေသာတရားတွေဖြစ်ဖြစ်ရပဲ။ နေတာဘုရားကအတိသတ်တွေခေါ်တာပါပဲခိုက်ချခိုက်ချတတ်တာပါတဲ့ကဒီထောက်ကြောင်းကြောင်းကိုရှိလို့ဆိုလို့ရှိရင်ကိုယ်ဝီရလေးအေဂျင့်နှုတ်ဝီရလေးအေဂျင့်ဆင်းရဲရှိတာလေးအေဂျင့်တော့ဒီရနဲ့ဒီရောက်လာအဲ့ဒါပါဠိလိုမက္ခပမာလောတော့အရှင်းလမ်းကြောင်းနဲ့ဒီလမ်းကြောင်းတိုင်းဆောက်လို့ရှိရင်အကျိုးရလကတော့ကိုယ်ကိုယ်ကိုယ်အဆုံးစိတ်ထားရပြန်ရှင်းသွားတယ် ဒါနာလည်းကိုအရေးကြီးတယ်အဲဒါအင်္ဂါနဲ့တွက်လို့ရှိရင်အထုဝိသဆိုစားရအတူကြီးကပူဇော်ဆံရက၃မျိုးသမာဓိဆံရက၃မျိုးနဲ့အင်္ဂါဆံရ၂မျိုးဒီမှာရှိရရှိတယ်ဒီမှာရှိရတဲ့ပြည်စုံတယ်ဒါအခုဘုံကြီးထားပါတယ် အဲဒီရှိရပြုလို့ရှိရင်မဖြစ်တော့ဘူးဆိုတော့ဘယ်လိုရှိကိုဆိုင်လာတယ်ဆိုတော့အဒီရောတဲ့အဒီရောဆိုတာကဖြစ်စုတန်ရှင်းတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဒီလိုတွေကခြေရုပ်ကလေးမျိုးကိုရုပ်ကပြည့်စုံဖြစ်ပြီးတော့တန်ရှင်းတယ်ပေါ်တိုင်းအာရုံနဲ့တန်းဆောင်မှုရတဲ့အဆက်ဟု အများကြီးကိုရှိပြီးတော့ရှိပင်းအာယုံကစတိရိကတ်တိုင်းစိတ်ဆူဆူရနေဆိုလို့ရှိရင်စိတ်ထဲမှာတောင်းတတဲ့ကုသိုလ်ကလည်းဖြစ်ခွင့်ရအောင်ဒါလည်းတန်ရှင်းတယ်စိတ်တန်ရှင်းတယ်ခေါ်တယ်အတိအကျလေးကဖြစ်နေတဲ့အချိန်ရောက်သွားပြီဆိုလို့ရှိရင်ကိလေသာမျိုးပါပြတ်သွားတယ်အကျမ်းအလအမှုကိလေသာတွေအဲ့ဒါတွေ သိအောင်သူကပြုလုပ်နေတာမလို့သူပါဠိလိုဂုဏ်ပြုထားတဲ့အရိယောတဲ့ဖြစ်စေတဲ့ရှင်းတယ်ဖြစ်စေတဲ့ရှင်းတဲ့အကြောင်းကိုကြောင့်ကိုယ်လုံးထူတာသုံးပါလုံးအစဉ်တန်းမြင့်တယ်လာတယ်ပါဠိလိုဥတ္တမလို့ခေါ်ပါတယ်သရှင်နဲ့အစဉ်တန်းမြင့်တယ် စင်တာမြင့်တယ်လူဘစင်တာမြင့်တယ်လူဘစင်တာမြင့်တဲ့ဘုရားပဲယောဂီပညာဘလောက်ပဲပြောနေရရစင်တာမြင့်ပါဘူးပညာသုံးချက်လို့ပစ္စည်းကိုဘလောက်ပဲရှိရှိအစင်တာမြင့်လူအစင်တာမြင့်တယ်လို့ပြောနေပါဘူးဘလောက်ပဲယာရုတွေကြည့်ကြည့်အစင်တာမြင့်တယ်လို့ပြောနေပါဘူးဘလောက်ပဲအတိုင်းဝိုင်းကောင်းကောင်းအစင်တာမြင့်တယ်လို့ပြောနေပါဘူး ဒုဒ္ဒအလိုကတော့အခုပြောရတဲ့အတိုင်းအဲ့ဒါမှအစဉ်တမ်းနဲ့ခေါ်တယ်တုံ့လာတဲ့ကအရင်ရောတဲ့ဖြစ်စဉ်နဲ့အစဉ်တမ်းနဲ့ဖြစ်စဉ်နဲ့ဖြစ်စဉ်ကြီးကတော့ဒီမှာရှိရတဲ့ပြည့်စုံတဲ့ဒီကနေ့လမ်းကြောင်းနဲ့လမ်းကြောင်းကိုပြောတယ်မှာဒါကဘုရားကြီးအထုတ်နေတာ ကိုယ်ကိုအထုတ်တာကိုရှင်းရတော့စာတုနဲ့လက်ပြီးပေါင်းစပ်ပြီးတော့ဘောလေးကျော်ပြလိုက်ပါတယ်စိတ်ကနိုင်ပါလေဒါဖြစ်ရတယ်အကျိုးရမရှိသေးသေးကြအောင်တော့ကဒီဘက်ကိုကြည့်ရလို့ဆိုရင်ဒီလိုမျိုးစိတ်ကြမ်းနေတယ်ကိုယ်တိုင်းအာယုံကြီးဟာပဋိက္ခကိုအားဆိုင်မှုရှိနေတာဒီလိုဆိုတာကိုအသာကြီးရနေတယ် ချင်းချင်းပြီးပြီးတော့ဒီကလေးကကိုယ်ကံကလောကဆန္ဒရှိနေတယ်ကျုပ်မတော်ဘူးခမေမကုနဲ့ပုဒ်တဲ့တဲ့ဖြစ်တော့ရေရတဲ့ကိုယ်အလိုလိုရတာအဲဒီမှာသူကလေးကပ်ပြီးတော့စိုက်ချနေတယ်ဘယ်လိုကောင်းတယ်မလို့တော့ဟုတ်နေတဲ့ပုဂ္ဂိုလ်တွေကအဲဒီသူ့လုံတော်ရတဲ့ကိလေသာတွေလည်းပဲဖြစ်ခွင့်မရဘူး ဒီလိုတပုဒ်မာရီစိတ်သားကရှိနေလို့ရှိရင်လည်းစိတ်ထဲမှာရှိနေတဲ့ကိစ္စတွေရင်းပြီးတာဘယ်လိုကောင်းလဲဒါကဒီအလုပ်ကိုလုံးရဲ့အကျိုးပြလာနေပြီးတော့ဉာဏ်လုံးတပိုးထားပြီးတော့ဒီကဲအလုပ်လုပ်တဲ့ပုဂ္ဂိုလ်ရဲ့အကျိုးရလက်တွေဒီကဲအလုပ်လုပ်တဲ့ပုဂ္ဂိုလ်ကလည်းဒါလည်းရတာပဲဟုတ်ကြည့်ကြည့်ကိုယ်ကိုယ်ကြည့် ကျောင်းတော်ဆိုတော့တွတ်တွတ်တွတ်လောက်ဟောတယ်အဲ့လိုဆိုအမှန်ကန်ဒီဟာခေါ်လို့ရှိရင်အမှန်ကန်တကယ်အလုပ်လုပ်တဲ့ပုဂ္ဂိုလ်တွေပေါ့လေဒီတော့အလုပ်လုပ်ဖို့ဆိုဆိုရင်အလုပ်နဲ့တူအောင်လုပ်ဖို့သိရေးကြည့်တယ်ဒါကအချိန်ကိုအကျိုးရှိစွာနဲ့အသုံးချသူဆိုနိုင်တာလားဒီခါကမှအချိန်ကိုအကျိုးရှိစွာနဲ့အသုံးချတတ်ဖို့သိရေးကြည့်ပါလား နေရာခေါ်လို့မရဘူးဘုရားသိကြတယ်သူကဒီပုဂ္ဂိုလ်ဘယ်လိုအရှင်ရှိလို့သိလိုက်တာလည်းသိလားဘုရားသမားလားလူဘောလားဘယ်လိုလားဆိုတော့သိတယ်ဒါပဲဒီတော့ဘဝအတွက်တောင်းဖို့ရှိတဲ့တောင်းဖို့ရှိပြီးတဲ့အလုပ်လုပ်ရပြီဆိုလို့ရှိရင်စိတ်တိုင်းစိတ်တိုင်းဟာကိုလူကိုယ်အတွက်ဘဝရှင်တန်ရအောင်လို့ပြုတည်ပြီးတဲ့အလုပ်ဆက်တန်းတော့ လုံးနဲ့တူအောင်လုပ်ဖို့ဦးတို့မှာတာဝန်ရှိတယ်ဆိုတော့ကောင်းတယ်ပေါ့နားလည်ရမယ်။ဒါကယောဂီနဲ့တူတာ။ဘုရားနဲ့ကြည့်လိုက်လို့ရှိရင်လူနာကြီးကဆက်ကောင်းပေါ်နေတာပေါ့။နိုင်ပိုင်းလေးနဲ့ယောဂီတူတာတော့မယ်။နိုင်ပိုင်းကလည်းဆိုကျဲကလည်းနောက်ပြည့်ဆိုလို့ယောဂီနဲ့တူတော့မယ်။နောက်နောက်ရည်ရည်တူတာကိုပုံပြီးတူတာရမယ်တော့။ အဲ့လိုယောဂနဲ့ကျူတဲ့ဉာဏ်လေးကိုတွေ့ရပြီဆိုပြီးတွေ့ရကျူတွေ့ရတဲ့ပုဂ္ဂိုလ်လည်းအတူဉာဏ်လေးတွေချင်းလို့သိကောင်းတာပဲမလုံသေးတယ်အရှင်းတော့လုံပုံဆိုရင်တော့အဖိတ်တာတိုင်းပါလေယောဂနဲ့တူအောင်လုပ်ကြဖို့ဘုန်းကြီးလေးနဲ့တိုက်တွန်းတယ်ဒါကအကျဉ်းစားနားလည်မှုရအတွက်ဘုန်းကြီးသာသနာမှာ လမ်းကြောင်းရှိပါဆိုတော့လက်ကိုရှိပါပေါ့တနည်းဖြစ်ဖြစ်တန်ရှင်းပြီးတော့ဒီမှာရှိရတဲ့ပြည့်စုံတဲ့နိဗ္ဗာန်တော်ရလမ်းကြောင်းနဲ့ဒါပဲရှိတယ်ဒီမှာမြတ်စွာဘုရားမူချထားတယ်ဓမ္မမြတ်ခေါ်တဲ့အခြားဘာသာရေးသာသနာရေးကိုအကျိုးဆုံးရပါစို့ဘာသာရေးသာသနာရေးမှာ အဲ့ဒီလိုမျိုးမဂ္ဂင်ရှိပါမရှိဘူးလေအဲ့ဒီမဂ္ဂင်ရှိပါမရှိတဲ့ဘာသာရေးသာသနာရေးမှာဘုရားတော်ကြီးပညာအကျင့်မရှိရှိတဲ့အလွဲကြီးရှိလို့ရှိတယ်မပြောဘူးရှိရပြည့်လို့ဆိုလို့ရှိရင်အကျမ်းအလတ်လို့ပြည့်တာတွေ မြင်တယ်ဒီလိုကျလို့ရှိရင်စိတ်ကိုဆောင်ရတဲ့ကိလေသာတွေငြိမ်းတော့တာစိတ်တန်တော့စိတ်ဒီတူရောကုလို့ဘာလို့ဒီကပေါ်လာအာယုံကိုသူကအားဆက်ပြီးတော့ဆုံးလိုက်တော့ရှိလို့ရှိအောင်မစိတ်လေးဆက်ကြလို့ရှိရင်သမာဓိတရုပ်ဌာနစိတ်ထဲမှာဆောင်ရတဲ့ကိလေသာတွေမတလို့ငြိမ်းကြတော့တာပဲ အတိညာဉ်ဖြစ်လာလို့ရှိရင်ကိလေသာမျိုးပါပြတ်တယ်။လက်ကောင်းတယ်။ဟွန်းကိုယ်လုံးစိတ်ဖြူစင်သွားတယ်။ဆန့်ရှင်းသွားတယ်အစဉ်ကမြင့်တက်သွားတယ်။ဒါတရားထုတ်တယ်ဆိုတာကိုယ်လုံးစိတ်ဆန့်ရှင်းစေတဲ့အစီတရားတွေရှိပြီးတော့ကိုယ့်ဘဝကိုအစဉ်တမ်းမြင့်ရအောင်လို့ပြုတည်ပေးတဲ့အလုပ်လုပ်နေတာဆိုတာနားလည်ရမယ်။ဟွန်း အဲဒီလိုအကျင့်သိတော်တဲ့အကျင့်သင်္ခါရှိရတဲ့ပြည့်စုံတဲ့အကျင့်မရှိတဲ့ဘာသာရေးသာသနာရေးမှာကိစ္စရင်းစုမရှိကိစ္စရင်းအောင်ရှင်းပြီးမရှိဒါမုဒ္ဒုဆရာလေးတွေနဲ့ဆိုကြအဲဒီအကျင့်ရှိတဲ့ဘာသာရေးသာသနာရေးမှာသင်္ခါတဲ့အကျင့်ရှိနေတော့ရှိသူလည်းရှိရမှာပဲ။ ကျင့်ဖို့ရှိဘူးကျင့်ဖို့ဟာကိလေသာရင်းတာပဲပါဠိလိုတော့တမနာလို့ခေါ်ပါတယ်တမနာဆိုတော့ဗမာလိုပြန်တော့ယဟန်လို့ပြန်လိုက်တယ်ရောဂါဝတ်ထားလို့ယဟန်လို့ပြောပြီမယ်လို့သင်္ကပ္ပတဲ့ချင်းချင်းဆန်လို့ယဟန်လို့ပြောပြီမယ်လို့ စိတ်ကိုထိမ့်သိမ်းဆောက်ရှောက်ပြီးတော့ပြည့်နေဖြစ်အောင်အားမထုတ်ဘူးဆိုလို့ရှိရင်သီလကမရှိဘူးဆိုလို့ရှိရင်အနိဗ္ဗာန်ရောက်တယ်သူကတကယ်ကိုသီလသမာဓိပညာအကျင့်တရားတွေရှင်းလို့ရင်းနှီးလို့ပြောတာအဲ့ဒါကတော့ဘုန်းကြီးတို့စာပြောနဲ့ပြောလို့ရှိရင်သောတာပန်ပုဂ္ဂိုလ်ပထမသောတာပန်ပုဂ္ဂိုလ်ပုဂ္ဂိုလ်ကတဂရကံပုဂ္ဂိုလ် တတိယအနာဂတ်ပုဂ္ဂိုလ်နဲ့သုဒ္ဓယဟန္တာပုဂ္ဂိုလ်ပတ္တဗပုဂ္ဂိုလ်ကတော့အရင်ကြီးတဲ့ကိလေသာလောက်ကိုအောက်တန်းကျကျတဲ့ကိလေသာလောက်ကိုပဲသူကတော့အပြတ်ရှင်းနေသေးတယ်သက္ကရကံဆိုတာကတော့လူကြီးတစ်ခါပဲပြန်လာတော့ကိလေသာတွေဒါလောကကိလေသာတွေသူကဖောင်းပါသွားပြီရှိလို့ရှိသေးတယ်ပါသွားပြီအနာဂတ်ဆိုတာကတော့ သမားကကိလေသာလည်းရှိဒေါသလည်းရှိတော့ဆိုတော့နာဂတိလည်းရှိဓမ္မပြည်လည်းရောက်တယ်ဆိုတော့သူကကာမဘုံပြန်မလာတော့ညာနာငါရဲ့ကိလေသာတွေမှလည်းအကုန်လုံးရှင်းလာတာလေအဲဒီပုဂ္ဂိုလ်တွေကိုပါဠိလိုသမဏဗမာလိုတော့ကိလေသာငြိမ်းသူတဲ့ဒါဆိုရယ်ကိုယ်ကောက်ချက်ထားလိုက်လို့ရှိရင်အခုသောသောကပြောခဲ့တယ် လက်ကိုရှင်းပါအကျင့်တရားမရှိတဲ့နေရာမှာကိစ္စတန်ကြီးသူမရှိကာမတူနဲ့ဆိုပြချပြတယ်လက်ကိုရှင်းပါရှိရမှာရှိတဲ့ဘာသာရေးသာသနာရေးမှာကိစ္စတန်ကြီးတွေရှိတယ်အဲ့ဒါလေးကိုဆိုရမယ်ဆိုတော့လက်ကိုရှင်းပါ မရှိရာကိလေသာငြိမ်းသူမရှိပေ။မေဇူစုဖြာမရှိရာကိလေသာငြိမ်းသူမရှိပေ။မရှိစေ။မေဇူစုဖြာမရှိရာကိလေသာငြိမ်းသူမရှိပေ။ဟုတ် ချပြတယ်ဒါတမှုပေါ့လေ လက်ကိုဖြစ်ပါနဲ့ဆုစုပါတဲ့ခုနဒီလက်တော်လေးပညာအကျင့်သုံးရနဲ့ဆုစုပါတဲ့စီစီကျင့်လို့အဲ့ဒါမှအကျင့်သုံးရမရှိဘူးဆိုလို့ရှိရင်တော့ကိလေသာရင်းကြီးလည်းမရှိဘူးဒါပဲဘယ်လိုရှင်းလို့ဒီချက်လည်းပဲဆရာကြီးကဝါရကြီးလည်းမျိုးဆိုတော့ဒါစီစီဆရာကြီးရတော့တာပေါ့ဓမ္မဒိဋ္ဌာကျကျစီစီဆရာပေါ့ဘုရားရှိဆရာ

ရှိရာမှာကိလေသာငြိမ်းကိုရှိနိုင်တယ်မေဂင်ရှိတာရှိရာမှာကိလေသာငြိမ်းကိုရှိနိုင်တယ်မေဂင်ရှိတာရှိရာမှာကိလေသာငြိမ်းကိုရှိနိုင်တယ်ဟုတ်

အဲ့တော့ဝင်ချောက်ကြပြီးတော့မြတ်စွာဘုရားကကိန်းကိုသတ်မှတ်ပြီးတော့ပြလို့လို့အဲဒီသတ်မှတ်ကြတဲ့အချက်ကလေးကိုဒီနားထောင်မှုသိရကြည့်ပါလားဒီမကမေခောသုဘတာဓမ္မဝိနည်းဘယ်လိုအထူးရောမေခောဥပလပတိသမဏေတိသိကြ ဒုတိယဝိအိဒတတိယဝိအိဒသုခဝိအိဒအဲဒီလက်ကိုရှိပြအရှိအရှိတရားဒီဝါဖျားသာသနာမှာရှိတယ်ဣကြမြေဝဆိုတော့အဖျားသာသနာမှာရှိတယ်တကိကိုစောက်ခွင့်ပြတာပဲငါဖျားသာသနာမှာငါကိုယ်ကျင့်သုံးလို့ အကျဉ်းအမှန်ကိလေသာတွေဉာဏ်ပြီးတော့တတ္တဗန္တကရကအနာကနောက်ဆုံးကိလေသာကိုယ်ရမ်းလာတဲ့အဖြစ်လောဘဒေါသမောဟတွေကိုဘိုးဘာမကြံတခါနဲ့အပြတ်ရှင်းလိုက်တာလေဘိုးတက်ပါမကြံဘူးအဲဒါကမသိဘူးသူမဟုတ်ကိုယ်ကမပြတ်သားဘူးဆိုတော့မရေရာမသိမချာဘူးလေ အရှိတ်ဆိုင်ကြောင့်ဆိုရှိရှိဉာဏ်နာနာဒါမောဟခေါ်ပါတယ်။တရားပြမသိဟုဒီမှာဟုအဲ့ဒီမသိဟုဒီမှာဟုလည်းပဲအပြတ်ရှင်းလိုက်တယ်။ပြတ်ရှင်းလိုက်တော့မြတ်စွာဘုရားဟာသိလိုက်လို့ရှိရင်ဘာမှမသိတာမရှိဘူးအကုန်လုံးသိတယ်။အဲ့ဒါတက္ကုဒဉာဏ်တော်ကြီးရတော့တယ်။အဲ့ဒီတက္ကုဒ ကိုယ်တိုင်ဒီကိကိုရှင်းပြီးတော့တပိဋကဉာဏ်တော်ကြီးရရှိပြီးတော့အဲ့ဒီဉာဏ်တော်ကြီးနဲ့အခုထင်လူစင်တာနေလို့တဲ့ပုဂ္ဂိုလ်ကြီးကမြတ်စွာဘုရားအဆုံးအမကြီးခံပြီးတော့မပြောပါတော့တဲ့ဒါနလောက်နဲ့အချိန်ကုန်ပဲနဲ့ဒီကလေးဆောက်တည်ရုံနဲ့ပဲရှင်းလက်ပြီးတော့မနေပဲနဲ့တကူကြီးဆရာတွေဟိုလျှောက်ဖို့ဒီလျှောက်ဖို့ဆိုမကြည့်နိုင်ခဲနဲ့ အိန္ဒိယသွားပြီးတော့တဝိဒိယလေးဌာနသွားဖို့ရှိဘယ်လားတုတ်တယ်ဆိုတော့အလွဲဆိုအယူဆနဲ့မကျင်းတော့ခဲနဲ့စေတံကိုကြည့်ကြတာပြည့်စုံပြီးတော့စိတ်တက်ဖို့အပြည့်မှတိုးပြနေတဲ့အစိုးရနဲ့တရားတွေအခုလိုဆုံးရှုတဲ့လုံလဆိုင်ဆိုတဲ့အတိုင်းပါလေအားထုတ်ကြတာဒီလိုဒီအကျင့်မှလည်းရှိတယ် ဒီသာနာကအကျိုးမှရှိနေတာစိတ်တမ်းမှုရှိတာပဲတောင်းရကောင်များကလက်ကိုဆုရှာအိမ်မှာသာမှန်စွာရှိနိုင်လို့ရုပ်ကိုဆုလဲအိမ်မှာပဲမလွဲရှိနိုင်ဘူးတဲ့ကိစ္စငြိမ်းချမ်းတရားရှိရင်ရှိလို့ရှိရင်ကိစ္စငြိမ်းကိုရှိတာပဲဒါပဲအဲ့လိုသင်ကြတယ်လို့ဆိုကြကိစ္စကိုဆက်မှတ်ပြတာ လူပဲချပြတယ်ကိန်းကိုလည်းတတ်မှတ်ပြတယ်ရရတော့ကိန်းကိုတတ်မှတ်ပြတဲ့သားနဲ့ဒီဆက်တွေကိုကျော်ပြီးတော့ဗောလေကိုယ်လိုလိုဒီလိုလိုရည်ရတာဖြစ်ရတာတော့ကိုယ်တို့ကိုယ်တို့တွေညံ့တယ်လို့ဆိုအောင်ပါပဲဘုန်းကြီးလည်းပဲညံ့တာပဲရန်နေလို့ပြီးတော့စာပြင်ပွားရအောင်ညာရအောင်ဒါနဲ့ပဲရှင်းလိုက်ပြီးတော့ဒီလိုလေးရက်တဲ့မြတ်စွာဘုရားအမတ်ကိုရှိထားတယ် တကယ်မထားဘူးဒါတော့ဘုန်းကြီးတို့လည်းညံ့တာပဲအဲတော့ဘုန်းကြီးတို့တကယ်အညံ့ခံရပါဘူးဘုန်းကြီးတို့ဒကာမဒကာမတွေလည်းအညံ့ခံရပါဘူးရှင်ရင်းကိုယူထားရမယ်သိရင်ရှိတယ်ဒီတရားလာအထုတ်တာဟာကမြတ်စွာဘုရားမကြားတဲ့အတိုင်းဘုရားရှိခိုးကြဤမှာသာမှန်စွာရှိနိုင်ပြီဆိုတာအမှန်ကန်တယ်လို့ဆိုကြတယ် ဒီဆုံးကိုရှိပါကိလေသာရင်းဘူးဒီအထုံးလို့ရှိရင်ခိုင်တဲ့ကိလေသာတွေရင်းနေတာပဲဒီဟာတွေထိုးလို့ရှိရင်ဘုရားလုံးကိုကျင့်ကြံတန်ရှင်းနေတာပဲကျင့်လို့ဆိုတော့ကိလေသာတွေရင်းနေတာပဲအခုကြက်ကြလေးဖြစ်နေတာပဲပုဂ္ဂိုလ်ကလည်းထိုင်နေသူတော်ကလည်းမဆူဆော်ပါဘူးဘယ်တော့ကောင်းတော့ တကူရင်ရင်းရင်းရအောင်လည်းဖြစ်သုံးတော့ဝင်းကျင်ရင်းရင်းရအောင်လည်းပဲကာဝယ်လက်တယ်သက်တော်ဘုရားကကိုကြီးကတရားတွေထားဖို့စာနာစိတ်ထားဖို့ဟောထားခဲ့တာကိုကြီးကတရားရှိတဲ့ပုဂ္ဂိုလ်ကကိုယ်ဖြစ်ရင်လာတတ်တော့သူ့ဖြစ်တဲ့နာဟောပဲသူလည်းပဲနာမကြောက်တယ်သူကလည်းကြောက်တာပဲငါနာမသူမကြောက်တယ်လို့သူလည်းပဲနာမကြောက်ဒီမကြောက်တာပဲဆိုတော့ကိုကြီးကတရားနဲ့ နှိစ္စကတတ်ဖို့ကြုံလာတော့မှမနှိစ္စကတတ်ဖြစ်တယ်နဲ့ဒီလိုကိုအပိုင်ရှိတဲ့စိတ်ကြီးအချောင်းရလို့ရဲ့အခွင့်အရေးကပါလဲဆိုရင်အဲ့ဒီအခွင့်အရေးကိုတော့စာတော်စိတ်ကြီးစာတော်စိတ်ကြီးနဲ့သူ့ကိုကာကွယ်လိုက်တယ်သူ့မထိရအောင်သူ့ကာကွယ်ဆောက်ဆောက်ချိုးပြန်ကိုယ့်ကိုယ်ကိုလည်းပဲငွားရအောင်ထိတ်ထုတ်ပြီးတော့ဖြစ်တော့တယ်ဘယ်လိုအကျိုးများလဲဒါဒီလိုပိုင်းကိုသိရှိတယ် အဲ့ဒီဥစဉ်လေးငြိမ်းချမ်းသွားတာပဲကိုယ်ပိုင်ကဘာကိုငြိမ်းချမ်းအောင်လုပ်နိုင်လို့ရှိရင်ဥဒ္ဓကဘာလေးလည်းငြိမ်းချမ်းတာဥဒ္ဓကဘာလေးဒီကိုကမထုတ်ထားရအောင်ငြိမ်းချမ်းရအောင်စေနာတနာကုကိုကာဝယ်ဆောက်ရှောက်လို့ရှိရင်ဥဒ္ဓကဘာလေးအေးချမ်းပြီးတော့ကိုယ်ပိုင်ကဘာလေးလည်းပဲမဖြစ်စီဘူးဒါတည်းရည်ရှိတယ်အဲ့တော့ဘုံရုပ်နဲ့သိက္ခာလက်တတရားတစ်ချက်ကို ဆက်လက်ကောင်းတဲ့အကျိုးကိုဘယ်မှာရှိမလဲလို့ခုအားထုတ်ရင်လည်းဝင်ပေါ်တဲ့အာယုန်ကြီးစိတ်ကလေးအတူလေးကကောင်အားစိတ်တာမင်းတို့ကရှိနေတာတိတ်ကျဆက်လက်နေတာအပြည့်မရလာဘူးလေအပြည့်ကိုအသာကြီးရနေတာပဲအပြည့်ကတိတ်ဆိုးတာပဲပြင်းပြဆိုးတဲ့ပုဂ္ဂိုလ်ဟာသူ့အတွက်လည်းမလုပ်ဘူးသူ့အတွက်လည်းမလုပ်ဘူး ဒီလိုစိတ်ထုတ်ကြကောင်းတယ်လုံးလုံးချင်းကြလို့ရှိရင်တော့ပြေးတော့ဆွဲတယ်သိဉာဏ်ကြောင်းဒီကနေ့ကြည့်တယ်ဒီကနေ့ကြည့်မှာမကြည့်မှာဆိုတော့နားလေလောက်ကိုဆိုဆိုလို့ရှိရင်လောက်နဲ့တူအောင်ရဲတော့လောက်အောင်ဒီတော့အကုသိုလ်ကိုဆောင်ရတဲ့တတ္တုလို့ရနော်ကုသိုလ်ကိုများများပွားလို့တဲ့တတ္တုလို့ရနော် ဒါသိရေးကြည့်တယ်အခုသုလတ္တဝါဒီပညာအရှင်တရားတွေဆိုအကျမ်းလာနေပြိတာတွေကိုဆောင်ရတဲ့တတိကြီးမွေးလို့တတိကောင်းတဲ့ပုဂ္ဂိုလ်ကဒီကိလေသာတွေဆောင်ရတဲ့တတိမွေးရဒီကောင်းလာပြီးတော့တတိကမာလေးပညာတွေလည်းချက်လာနေတာဒါတတိထားဖို့လားအဲဒီကကိုလို့ရှိရင်တတိကြောင်သွားပြီကိုပုဂ္ဂိုလ်ကြည့်ဆိုလို့ရှိရင်တတိကြီးကြောင်သွားပြီမြဲတာကဒီတတိဘုရားမြဲတာအစဉ်ရှိရတယ် ဒါသိရင်ကြည့်တယ်အဲ့လိုတတ်တူအများတစ်ခုရှိနေလို့ရှိရင်တစ်ချိန်နဲ့တစ်ချိန်မတူပါဘူးထူးရတာတော့လေဆက်ကြည့်ကြတယ်အဝိဇ္ဇာပြအဲ့ဒီအချိန်မျိုးမဂ္ဂင်ဆုစာဥပါဒါရဲ့ဥပါဒါလေးဆိုတော့ကာလေးဆိုတဲ့စကားကတခြားမှမရှိဆိုတဲ့အဓိပ္ပာယ်ရတယ်ဖတ်တတ်လိုက်တာကိန်းကိုတတ်ဖတ်ပြလိုက်တာ ဘလောက်အာမခံချက်ရဲရဲဆိုတာရှိပေါ့ရဲရဲလောက်မြတ်စွာဘုရားကရှင်ဥတော်ကျင့်ထားတာဒီအဲ့ဒါလေးဆိုရမယ်မဂ္ဂင်ရှုချာသူဟာကကိလေသာရင်းကိုရှုနိုင်တယ်ခုနပထမဆိုဘူးလားမဂ္ဂင်ရှုချာသူဟာက မြတ်စွာရှိနိုင်တယ်မဂ္ဂင်ရှိဖြာဤမာတာမြတ်စွာရှိနိုင်တယ်ဟုတ် ဓဒုတိယဝိအိဒတတိယဝိအိဒသုခဝိအိဒတဲ့ပထမဆိုတာသောတာပန်ပြောတာပေါ့ဒုတိယဆိုတာသက္ကာရကံတတိယဆိုတာအနာကံသုခဆိုတာယဟန္တာပေါ့ကိလေသာရင်းစီတွေရဟန္တာလို့တဏှာပုဂ္ဂိုလ်ကတစ်စိတ်တစ်ပိုင်းဝင်ညာပါရဟန္တာကျတော့လုံးဝတစ်ခါလေဘာမှမဖြစ်တော့နေပါဘူး ဒီကိစ္စရေးကောတရားနဲ့ကိုရှိပါကြည့်ပြရှိရင်စိတ်လုံးကတော့ပေါ်လာတာပဲစိတ်လုံးကပေါ်လာလို့ရှိရင်ထီရောက်စိတ်လုံးလို့ရှိရင်စိတ်လုံးတဲ့ပုဂ္ဂိုလ်ဟာသူကရင်းမှုပဲကြားကြည့်ရဟန်းမှုပဲဝေဒကြည့်ဝေဒမှုပဲဝေဒကြည့်လို့ရှိရင်ဝေဒမှုပဲသာသနာ့ဘာတိကကိုလည်းကျင့်ကြည့်လို့ရှိရင် သာနာ့ဝိသဝရှင်ကိုကြည့်တဲ့ယောဂီပဲပါဠိလိုသမဏခေါ်တယ်မြန်မာလိုပြန်တော့သမဏကိုယဟလိုပြန်တာမှာတော့ကိလေသာယောဂီလို့ပြောကြရပါတယ်အဲတော့အခုလူ့ဘဝရောက်နေတဲ့ပုဂ္ဂိုလ်ကြီးစဉ်းစားဖို့အာရုံတော်ကြီးသုံးသပ်တဲ့အခါမှာမဂ္ဂင်ရှိပါချပါလဲ ရှောင်တဲ့နေရာရှောင်ဖို့ရှောင်တဲ့နေရာကိုရှောင်ဖို့ဆောင်တဲ့နေရာကိုဆောင်ဖို့ဒီလိုကိုဘယ်လောက်တိုင်းတာဒီထိုင်ချုပ်ပြီးလဲကိုယ်တော်ကလည်းထိုင်ချုပ်ဆိုတော့ဝန်ပြေဝန်အေးကြောင်ဘယ်လောက်တိုင်းတာဒီကိုဝင်ပြီးလဲဒီသိရစီရအကျင့်ထေရှားရှိပါလေကျန်တဲ့အကျိုးကိုလေးလေးယူထားပြီးတော့လူ့ဘာသာကိစ္စတွေနဲ့အချုပ်ကုန်သွားတယ်ဆိုလို့ဒီလိုဆိုဘယ်လိုလုပ်မလဲ တချို့ကမှလောဘဒေါသမောဟနဲ့သိနိုင်မှုဆိုလို့ရှိရင်ကိုယ်ကိုယ်မသိနိုင်ရင်သူဘာကိုလည်းပဲစော်ရရောက်တာပဲကိုယ်ကိုယ်ကိုမသိနိုင်ဘူးဆိုသူကစော်ရတဲ့အတိုင်းရောက်တာပဲဒါသိကြတယ်ဥပမာကအကျဉ်းကျဉ်းနေတာပဲအချစ်ပြက်နေတော့ကိုယ်ကိုယ်မသိနိုင်တော့ကိုယ်ကိုယ်လည်းပဲစော်ရတဲ့ဘောရင်းနေတာပူလောင်ဆင်းရနေတာပဲတဘာဖြစ်တယ်ဆိုတာသူဝေကြ ဖြစ်တဲ့သွားကြီးသွားကြီးကြီးဖြစ်တာမဟုတ်ဘူးလူတွေဖြစ်တာကိုပြောတာတွေ့နေလားကျော်ဒီသဘောလေးကိုသိပြီးတော့မြတ်စွာဘုရားဟောထားတဲ့အတိုင်းဒီကိုယ်ပိုင်ကဘာလေးတော့မပြည့်စုံရအောင်လုပ်ဖို့လိုတယ်ဆိုတာပေါ့လေကိုယ်ပိုင်ကဘာလေးမပြည့်စုံရအောင်မြတ်စွာဘုရားဟောတဲ့အဖြစ်ကိုသိသုံးပြီးတော့ထိမ့်တယ် ဒီလိုကဘာလေးမပြတ်ဘူးဆိုရင်ဘုရားကဘာလေးကဆော်ရရမလို့ဘူးဘုရားကဘာလေးကိုလည်းပဲသိကြအောင်လုပ်လို့ရတယ်ဒီလိုကိုယ်တိုင်အကြအောင်လုပ်ပြီးတော့တယောက်ကတရားဆိုတဲ့အတိုင်းပေါ့လေဒီအကြနဲ့ရေးလမ်းပြီးပေါ့လေဖြတ်မယ်ဆိုတာပေါ့လေဒီလိုကရှိအရေးကြီးတယ်ဒါကြောင့်မလုပ်ခင်ဘူးဆိုလို့ရှိရင်တော့ဗမာပြည်ကဗုဒ္ဓယဉ်ကျေးမှုခေါ်တဲ့ဓမ္မဝိနည်း ဒီလိုပဲဆက်ခွန်နေရပါပဲနောက်ဒီပေါင်း80တရားလောက်ဆိုလို့ရှိအပြီးဆက်ခွန်တော်တော့မယ်ဒီလိုကိုဆက်ခွန်သွားလို့ရှိရင်ကျန်နေတဲ့ပုဂ္ဂိုလ်တွေဟာအကုန်လုံးအရင်ဆိုင်ဖြစ်ဖို့တည်ကြတယ်မြတ်စွာဒီတရားဟာမြတ်စွာဘုရားပြုရဌာနပဲဒီဘုရားတော့ဘုဖွာရဌာနသာသနာတိတ်ထုံးရတာပဲဒါနဲ့အကြောင်းလေးချင်းကြောင့် ဘုရားသာသနာကြီးဟာအဲဒီကိုပြတ်ကွယ်သွားတာ။ဒီမှာပြောမှာလည်းပဲအကြောင်းလေးချက်စုံလို့ဖြစ်လာပြီ။အဲဒါနောက်ပိုင်းကျမှပြောပါမယ်။ဒါကြလို့နားလည်ပြီးတော့ဒီတစ်ခက်ရင်ကျေးမှုအစစ်ဖြစ်တဲ့ဘုရားသာသနာတော်ကြီးကိုယ်ကြီးကိုယ်ကိုပေါ့လေသာသနာ့ဖြစ်အောင်ကြိုးစားဖို့လိုတယ်။ဥပဒေများလာလို့ရှိရင်ဒီဘုရားမြတ်စွာသာသနာတော်ကြီးဟာ မြန်မာပြည်ကဘယ်နည်းမှဆောက်ကောင်သွားနိုင်ဘူး။ထိုးထိုးကငါတို့ကအကုန်လုံးတောင်းရှိတယ်ဆိုတာပေါ့လေ။သိသိထားဖို့သိရည်ကြီးတယ်။အဲဒီလိုမလုပ်နိုင်ဘူးအခုလိုတရားတွေအားထုတ်ပြီးတော့သိသိမလုပ်နိုင်ဘူးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်မှာသာသနာကွဲနေတာပဲ။သီလတော့ရှိရဲ့သမာဓိပညာရှိလို့ဆိုရင်သမာဓိပညာကွယ်သွားပြီဒီမှာ သီလဘာမရှိဘူးဆိုလို့ရှိရင်အကုန်လုံးသာသနာကွယ်သွားပြီဒါလို့ဖြစ်နေတယ်အခုဘုရားကြီးမှာဘုန်းကြီးရဟန်းတော်တွေလည်းပါပါတယ်သာသနာကွယ်သူကွယ်သွားတဲ့ဥယျာဉ်တော်များလာပြီအခုဒီမှာဒီဒီတုတ်တန်လေးရေးရတာကကိုယ့်ကိုယ်ကိုလည်းတတိထားပြီးတော့ကိုယ်ဝင်သာသနာမကွယ်ရအောင်ဆိုပြီးတော့ဒီတရားလေးကိုစရတာက သိရရှိပါတယ်အဲတော့အခုသက်တော်ကြီးကဘုံချထားတဲ့ဟာလည်းပြီးသွားပြီဘယ်လိုရှိချာမရှိရပြိဋ္ဌာမျိုးတွေရှိတယ်ဘယ်လိုရှိချာရှိရမှာပြိဋ္ဌာမျိုးတွေရှိလာတယ်ဒီကုံသက်တော်ကြီးကတောက်တဲ့တောက်ကကြရတဲ့ဘယ်လိုရှိချာဤမှာတော့မှန်ပါရှိနေတယ်ဒီလိုဖြစ်လဲဤမှာပဲမလို့ရှိနေတယ်တဲ့ဒီကုံသက်တော်ပြလိုက်တယ် ပြီးတော့ယုံကြည်ရှိဖြစ်အောင်ဘယ်လိုလုပ်ရလဲဆိုတာတော့အခုသတိမှန်ပါဝနာတရားကြီးအားထုတ်နေတာဟာကိုယ်ပဲကိလေသာငြိမ်းပြီးဖြစ်အောင်အားထုတ်နေကြတာပါပဲ။ဒါကနောက်ဆုံးကကြာမှစာကြီးကဒီလိုခေါ်တဲ့လက်တွေ့ကဒီလိုဆိုတာပေါ်ဒီပေါင်းစပ်ပြီးတော့ဆက်လက်ပြီးတော့ရှင်းပြပါမယ်။ဒီနေ့ကတော့တဏှာကြီးဖြစ်သွားတော့ဒီမှာပဲရကြစို့။သူဖြစ်တဲ့သာသနာတော်ကြီးဆုံးဖြတ်တဲ့ကောင်ဆုံးဖြတ်ရဆုံးလည်းအတွက် မြတ်စွာဘုရားကိုချထားတဲ့အရှင်းချက်ကိုသုံးလုံးသဘောပေါက်နားလည်ပြီးတော့လေးလေးနဲ့စဉ်းစဉ်းစားပြီးတော့ဒီသာသနာ့ဘာသာပြည့်စုံငြိမ်းချမ်းအကျိုးရှိတယ်။မြတ်စွာဘုရားဖွင့်ချထားတဲ့ပြည့်စုံငြိမ်းချမ်းတရားတွေကိုအထောက်ပြီးတော့ဆင်းရဲခြင်းအကြောင်းအောက်တန်းကျခြင်းအကြောင်းပြည့်စုံတွေကိုဒီလိုတော်ကြီးပြင်ရခြင်းတရားနဲ့ထည့်ရှားကြည့်ပြီးတော့လူစင်တန်ဟုတ်တုံပေးတယ်ဆိုတဲ့ ကျိုးရတဲ့ဒိဋ္ဌာန်ထားပြီးတော့ကျိုးစားအထောက်နိုင်ကြပြီးတော့ဒီတိုင်းကမပြောက်ပေါ်ရအောင်ပေါ့လေဒါလည်းကပိုင်ဖြစ်အောင်ကျိုးစားအထောက်နိုင်ကြပါစေလို့သူတောင်းနေတဲ့ဒီတရားဆုံးကလေးပါနော်